ကောရိန္သုဩဝါဒစာပရမဆောင်အခန်းကြီး7အငယ်1မှ6ဤကိုယ်တို့တင်တို့သည်ဝိညာဉ်စုကျေးစုအကြောင်းများကိုမတိဘဲနေစေခြင်းဟံငါအလိုမရှိတင်တို့သည် အထက်က သာသနာပလူဖြစ်၍သူတစ်ပါးသွေးဆောင်သည်ဖြင့်စကားမပြောနိုင်သောရုတ်ထုရှိရသို့ပါသွားသောသူဖြစ်ကြောင်းကိုတင်တို့သိကြ၏ထိုကြောင့်ဘုရားသခင်၏ ဝိညာဉ်တော်အားဖြင့်ဟောပြော၍၊အဘယ်သူမျှယေရှုကိုမကျိန်ဆဲနိုင်သည်ကို၎င်း၊ယေရှုသည် သခင်ဘုရားဖြစ်တော်မူ၏ဟုသန့်ရှင်းသောဝိညာဉ်တော်ကို အမှီမပြုလျှင်၊အဘယ်သူမျှမပြောနိုင်သည်ကို၎င်း၊သင်တို့သည်သိနားလည်စေခြင်းငှါငါသတိပေး၏။ဆုကျေးဇူးတော်အထူးထူးအထွေထွေရှိငြားသော်လည်း၊ဝိညာဉ်တော်တပါးတည်းရှိ၏ ဓမ္မဆရာအမှု အထူးထူးအထွေထွေရှိညာတော်လဲသခင်တပါးသည်ရှိ၏ပြုပြင်ခြင်းအမှု အထူးထူးအထွေထွေရှိညာတော်လဲခတ်သိမ်းသောသူတို့၌ပြုပြင်သမျှတို့ကို ပြုပြင်တော်မူသောဖျားသခင်တပါးသည်ရှိ၏ငယ်ခုနှစ်မှတစ်ဆယ်ကောင်းသောအကျိုးအလိုငှာသာဝိညာဉ်တော်ကိုလူအသီးသီးတို့အားထင်ရှားစွာ ပေးတော်မူလျက်ရှိ၏ ဘယ်သို့နည်းဟုမူကားဝိညာဉ်တော်အားဖြင့်တယောက်သောသူအားပညာတရားကိုပေးတော်မူ၏ထိုဝိညာဉ်တော်အားဖြင့်တယောက်သောသူအားထိုးတွင်ခြင်းတရားကိုပေးတော်မူ၏ထိုဝိညာဉ်တော်အားဖြင့်တယောက်သောသူအားယုံကြည်ခြင်းကိုပေးတော်မူ၏ထိုဝိညာဉ်တော်အားဖြင့်တယောက်သောသူအားအနာယောဂါကိုငြိမ်းစေနိုင်သောအခွင့်ကိုပေးတော်မူ၏တယောက်သောသူအား တကူးကိုပြနိုင်သောအခွင့်ကို၎င်းတယောက်သောသူအားပရောဖက်ပြုနိုင်သောအခွင့်ကို၎င်းတယောက်သောသူအားစိတ်ဝိညာဉ်တို့ကိုပိုင်းခြား၍သိနိုင်သောအခွင့်ကို၎င်းတယောက်သောသူအားအမျိုးမျိုးသောဘာသာစကားကိုပြောနိုင်သောအခွင့်ကို၎င်းတယောက်သောသူအားထိုဘာသာစကား၏အ내ကိုဖော်ပြနိုင်သောအခွင့်ကို၎င်းပေးတော်မူ၏အငယ်၁၁မှ၁၆ ဤအခွင့်ရှိသမျှတို့ကိုတပါးတည်းသောဝိညာဉ်တော်သည်ပြုပြင်၍လူအသီးအသီးတို့အားအသီးအသီးခံရသောအခွင့်ကိုအလိုတော်ရှိသည်အတိုင်းဝေငှ၍ပေးတော်မူ၏။ဥပမာကား၊ကိုယ်တခုတည်း၌အင်္ဂါအများရှိသည်ဖြစ်၍၊ထိုတခုတည်းသောကိုယ်၏အင်္ဂါအပေါင်းတို့သည်များလျက်နှင့် ကိုယ်တခုတည်းဖြစ်သကဲ့သို့ထိုနည်းတူခရစ်တော်ဖြစ်၏။အကြောင်းမူကား၊ယုဒလူဖြစ်စေ ဟေလသလူဖြစ်စေကျွန်ဖြစ်စေ လူလူဖြစ်စေငါတို့ရှိသည်မြသည်ဝိညာဉ်တော်တပါးဒီအဖြစ်တကူဒီတဲ့သို့ဗတ္တိဇံကိုခံကြ၏ငါတို့ရှိသည်မြသည်တစိတ်တဝိညာဉ်ဒီတဲ့သို့လည်းတောက်ကြ၏ကိုဒီအင်္ဂါတစ်ခုဒီရှိသည်မဟုတ် အများရှိသည်ဖြစ်၍ခြေကငါသည်လက်မဟုတ်သောကြောင့်ကိုနှင့်မဆဆိုင်ဟုဆိုလျင် ထိုတို့ဆိုသောကြောင့် မဆက်ဆိုင်သည်မှန်သလောနားကလည်းငါသည်မျက်စိမဟုတ်သောကြောင့်ကိုနှင့်မဆက်ဆိုင်ဟုဆိုလျင်ထိုတို့ဆိုသောကြောင့်မဆက်ဆိုင်သည်မှန်သလောအငယ်16မှ26တကိုယ်လုံးသည် မျက်စိဖြစ်လျင်အဘယ်သို့ကြားနိုင်မည်နည်းတကိုယ်လုံးသည် နားဖြစ်လျင်အဘယ်သို့နားနိုင်မည်နည်းယခုမူကားဘုရားသခင်သည် အလိုတော်ရှိသည့်အတိုင်းအင်္ဂါများအသီးသီးတို့ကို ကို၌စီရင်ခံထားတော်မူ၏ထိုမှတပါ အင်္ဂါအပေါင်းတို့သည်အင်္ဂါတစ်ခုတည်းဖြစ်လျင်ကိုသည်အဘယ်မှာရှိလိမ့်မည်နည်းယခုတွင် အင်္ဂါအများရှိလျက်နှင့်ကိုတစ်ခုတည်းရှိ၏မျက်စိကတင့်ကိုငါအလိုမရှိဟု လက်ကိုမဆိုရထိုနည်းတူဥကောင်းကတင်တို့ကိုငါအလိုမရှိဟုခြေတို့ကိုမဆိုရထိုမြတ်မက အာနေဟန်ရှိသောအင်္ဂါတို့သည်တာ၍အတုံးဝင်ကြ၏ အထရေနဟန်ရှိသောအင်္ဂါတို့အားလည်းတာ၍ကြီးသောအထရေကို ပေးတတ်၏တင့်တယ်ခြင်းမရှိသောအင်္ဂါတို့သည်တာ၍ကြီးသော တင့်တယ်ခြင်းကို ခံရကြ၏တင့်တယ်လျက်ရှိသောအင်္ဂါတို့သည် အခြားသောတင့်တယ်ခြင်းကို မလိုကြကိုယ်ခန္ဓာ၌အချင်းချင်းကွဲပြားခြင်းမရှိဘဲအင်္ဂါများတို့သည် အချင်းချင်းသူကိုကိုနှင့်မျှတတိပြုစေခြင်းဟံဘုရားသခင်သည် ကိုယ်ခန္ဓာကို မျှစေ၍ ရုပ်သောအင်္ဂါအားတာ၍များသော အတရေကို ပေးတော်မူ၏တို့ဖြစ်၍အင်္ဂါတစ်ခုသည်ဆင်းရဲခြင်းကို ခံရလျင်အင်္ဂါအပေါင်းတို့သည်အတူခံရကြ၏အင်္ဂါတစ်ခုသည်ချီးမြှောက်ခြင်းကိုခံရလျင်အင်္ဂါအပေါင်းတို့သည်အတူဝမ်းမြောက်ရကြ၏ငွေ29မှ31တင်တို့သည်ခရစ်တော်၏ကိုဖြစ်ကြ၏အတီးအတီးအင်္ဂါတော်ဖြစ်ကြ၏ ဘုရားသခင်သည်ပထမအရာ၌တမန်တော်တို့ကို၎င်း၊ဒုတိယအရာ၌ပရောဖက်တို့ကို၎င်း၊တတိယအရာ၌ဆရာတို့ကို၎င်း၊ထိုနောက်တန်ခိုးပြသောသူတို့ကို၎င်း၊ထိုနောက်အနာရောဂါကိုငြိမ်းစေနိုင်သောအခွင့်ရှိသောသူတို့ကို၎င်း၊သင်းထောက်တို့ကို၎င်း၊စီရင်အုပ်စိုးသောသူတို့ကို၎င်း၊အမျိုးမျိုးသောဘာသာစကားကိုပြောနိုင်သောသူတို့ကို၎င်းအသင်းတော်၌ခန့်ထားတော်မူ၏။ တင်းဝင်သူရှိသမျှတို့သည်တမန်တော်ဖြစ်ကြသလော။ရှိသမျှတို့သည်ပရောဖက်ဖြစ်ကြသလော။ရှိသမျှတို့သည်ဆရာဖြစ်ကြသလော။ရှိသမျှတို့သည်တန်ခိုးကိုပြနိုင်ကြသလော။ရှိသမျှတို့သည်အနာရောဂါကိုငြိမ်းစေနိုင်သောအခွင့်ရှိကြသလော။ရှိသမျှတို့သည် အမျိုးမျိုးသောဘာသာစကားကိုပြောနိုင်ကြသလော။ရှိသမျှတို့သည် ထိုဘာသာစကား၏အနက်ကိုဘော်ပြနိုင်ကြသလော။ င်တို့သည်အမြတ်ဆုံးသောဆုကျေးဇူးတော်တို့ကိုအလွန်အလိုရှိကြသည်တွင်သာ၍မြတ်သောလမ်းကိုငါပြဦးမည်